ရာကျက်ထားရင်မကောင်းဘူးလားအရာကျက်ထားပြီးတော့အဲ့ဒါရွတ်ရွတ်ပြီးတော့ကိုယ်ခန္ဓာကလေးကိုပြန်ပြီးဆင်ញင်နှလုံးသွင်းရင်ဒီခန္ဓာကိုယ်အကောင်ဘုတ်ကြီးကိုအကောင်ဘုတ်လို့ထင်မလာနိုင်ဘူးလားထင်လာနိုင်ပြီဆိုလို့ရှိရင်ကိုယ်ကိုယ်ကိုတတ်မဲ့ပါအောင်မလားအဲမတတ်မဲ့ဘူးတခါသူများကိုတော့တတ်မဲ့အောင်မလားမတတ်မဲ့တော့ဘူးတဲ့အဲ့ဒါကြောင့်ဆင်ញင်ရတာလူငယ်လူရွယ်တွေပိုးပြီးဆင်ញင်ရတာမဟုတ်ဘူးလား အမျိုးသမီးငယ်တွေအမျိုးသားငယ်တွေဘိုးဆင်ရမရောက်နော်ဟမ်ဒုက္ခမရောက်အောင်လို့ဟုတ်ကဲ့လားမဆင်ရင်မတတ်မဲ့ဘူးလားတတ်မဲ့ရင်ဒုက္ခမရောက်ဘူးလားရဟုတ်တယ်အဲ့ဒါဒုက္ခငြိမ်းရင်ဆင်းရင်ဆင်းရင်ပြီဆိုမတတ်မဲ့ဘူးမတတ်မဲ့ဘူးဆိုရင်ဒုက္ခမရောက်တော့ဘူးဒုက္ခငြိမ်းပြီတဲ့အဲ့ဒီကစဒုက္ခငြိမ်းတာသို့တော်လည်းဒါကဘုန်းကြီးကလွယ်တာကိုထွင်ပြောတာ အဲ့ဒါကိုကုဋ္ဌာသဘာဝနာလို့ခေါ်တယ်လေကုဋ္ဌာသဘာဝနာဆိုတာမိမိခန္ဓာကိုယ်မှာရှိတဲ့အစုတရားတွေကိုဆင်ញင်နှလုံးသွင်းပွားများခြင်းအဲ့လိုလဲခေါ်တယ်ဒါပေမဲ့ तू ကဘယ်ထဲမှာပါတယ်လဲလို့ဆိုတော့အနုတ္တိ10ပါးထဲမှာ तू ကပါတယ်ခုနပြောခဲ့တယ်ကတိုင်း10ပါးအတုပ10ပါးအနုတ္တိ10ပါးလို့အဲ့ဒီအနုတ္တိ10ပါးထဲမှာဒီကုဋ္ဌာသဘာဝနာကပါတချို့နေရာမှာဒီဟာကိုတီးခြားထုတ်ပြထားတယ် တိချထုတ်ပြထားတာကပွားစေခြင်းလို့တိချထုတ်ပြထားတာပါတာကတော့အနုတ္တိ7ပါးထဲမှာပါတယ်အနုတ္တိ7ပါးထဲမှာကျတော့သူ့ကိုဘာလို့ခေါ်ထားသလဲလို့ဆိုတော့ကာယကတာတတိလို့ခေါ်ထားတယ်ဒီ32ခုထာတာကိုအဲ့ဒါနည်းနည်းမှတ်ဖို့လိုတယ်ဟုတ်လားအနုတ္တိ7ပါးထဲကျတော့ဒီကုဋ္ဌာတဘာဝနာကိုဘာလို့ခေါ်သလဲ ကာယကတာတတိတဲ့ကိုမှဖြစ်နေတာတွေကိုတတိနဲ့ရှုမှတ်ပြီးဆင်ញင်နှလုံးသွင်းပွားများတာတဲ့သူအနုတ္တိ7ပါးတဲ့ပါတယ်အနုတ္တိ7ပါးကဗုဒ္ဓအနုတ္တိဖရာဂုံကိုဆင်ញင်အောင်မေ့ခြင်းဓမ္မအနုတ္တိတရားဂုံကိုဆင်ញင်အောင်မေ့ခြင်းသံဃာနုတ္တိသံဃာဂုံကိုဆင်ញင်အောင်မေ့ခြင်းဘုရားဂုံတရားဂုံသံဃာဂုံဆင်ញင်အောင်မေ့ကြရဲ့လား ဟုတ်ကလားအဲဘယ်ဘယ်တော့ကမြတ်စင်ညာအောင်မေ့လို့တော့ဟမ်ပါတယ်မနေ့တိုင်းဟုတ်တယ်နော်မနေ့တိုင်းဘယ်ချိန်တော့ဟမ်အာယုံစားပြီးတိုင်းအာယုံစားပြီးတိုင်းဆင်ញင်တာအဲ့ဒါ အရဟံကိလေသာအငြိအကျေးတို့မှကင်းဝေးစင်ကြယ်တော်မူသောမြတ်စွာဘုရားမြတ်စွာဘုရားကိလေသာလုံးဝစင်ကြယ်တယ်လောဘဒေါသလုံးဝမရှိဘူးဆင်ញနာမဟုတ်လားဗုဒ္ဓနုတ္တိဘာဝနာသမထကမ္မထမယ်သမ္မာသမ္ဗုဒ္ဓောဗါတဲ့တော့ဟမ်ရလည်းမရကြပါဘူးသူတို့ဟာ ဒါဒီလိုဆိုလို့ရှိရင်ဆင်ញင်းကြည့်အောင်ပါလက်တွေ့အဲ့ဒီသုံးပါလုံးမကောင်းလားကောင်းတယ်နော်ဆိုဣတိပိအရဟံသမ္မာသမ္ဗုဒ္ဓောဝိဇာစရဏသမ္ပန္နောဒုက္ကတောလောကဝိတုအနုတ္တရောပုရိသဓမ္မသာရတိသတ္ထာဒေဝမ နုဿာနံဘုဒ္ဓဘဂဝါအရဟံကိလေသာအညစ်အကြေးတို့မှကင်းဝေးစင်ကြယ်တော်မူသောမြတ်စွာဘုရားသမ္မာသမ္ဗုဒ္ဓောသိစရာမှန်သမျှတဇံကြံတရားမူညာဖြင့်အမှန်တိုင်းသိတော်မူသောမြတ်စွာဘုရား အသီးတရားအကျင့်တရားတို့နှင့်ပြည့်စုံတော်မူသောမြတ်စွာဘုရားဝါဝိဇ္ဇာသုံးပါးဝိဇ္ဇာရှိပါးသရဏတရား35ပါးတို့နှင့်ပြည့်စုံတော်မူသောမြတ်စွာဘုရားဒုက္ခတောကျိုးရှိဟုံမှနန္ဒနောစကားကိုသာမိတ်ကြတော်မူတတ်သောမြတ်စွာဘုရား လာယောရှိဟုတ်မှန်သူခန္ဓာသောစကားနှင့်ယောရှိဟုတ်မှန်သူမခန္ဓာသောစကားဤနှပါကိုသာမိတ်ကြတော်မူတတ်သောမြတ်စွာဘုရားလောကဝိတုသတ္တလောကလောကတာလောကသင်္ခါရလောကတိဟုသောလောကသုံးမျိုး အကုန်အစင်သိမြင်တော်မူသောမြတ်စွာဘုရားရောပုရိသာဓမ္မသာရတိမယင်ကြည်ကြညာသတ္တဝါများကိုယမလေအောင်သွေးဆောင်ဆုံးမခြင်း၌တုပဲခင်းတော်မူသောမြတ်စွာဘုရားနာနာဒေဝမနုဿာနံလူနာမြမ သတ္တဝါတို့ဤဆရာတစုအစစ်ဖြစ်တော်မူသောမြတ်စွာဘုရားဘုဒ္ဓသစ္စာလေးပါးမန္တရားတို့ကိုပိုင်းခြားခြင်းနဲ့သိမြင်တော်မူသောမြတ်စွာဘုရားဘဂဝါသစ္စာလေးအင်ကိုယ်တိုင်မြင်၍များပြင်ဝေနေတတိတွေကိုလည်း သိစေတော်မူသောမြတ်စွာဘုရားသဘောဝဣတရိယာသတိဘုံကြောင့်လီနှင့်သုံးရေပြေဝတော်မူသောမြတ်စွာဘုရားဘာကိုရောမြတ်ဤစိတ်တော်ကိုသို့ပိုင်နိုင်နေတော်မူခြင်းဒီဟုသောဣတရိယာဘုံတော် ကိုယ်တန်သောလောကုတ္တရာတရားဒီဟုသောဓမ္မဘုံတော်ဟုတ်တိုင်းမှန်စွာသုံးမြသောလောကတွင်ပြန့်နှံ့ကြိုသောရခြင်းဒီဟုသောယတဘုံတော်မင်္ဂလာကြီးငယ်တင့်နေပြီပြို့အချိုးတကြသဗ္ဗေရောမူလာခြင်းဒီဟုသောသိရိဘုံတော် အလိုတော်ရှိတိုင်းမဆိုင်မတွဤစီတော်မူရာခြင်းတိဟုသောကာမဘုံတော်ရာတမေညာသဗ္ဗညုတာညာတိုင်အောင်ရစေနိုင်သည့်ကျမ်းခိုင်ဒီမာတော်မူသောဒုရတော်တိဟုသောပယတဘုံတော်ဤသို့နှင့်ယမလုံးပြေဝတော်မူသောမြတ်စွာဘုရား ဤတို့လေအရံသာသာဘုံကိုပါနှင့်သူကြာကုန်လုံးပြည့်စုံတော်မူသောမြတ်စွာဘုရားကိုဤတော်သည်ဤညိုမြတ်တို့လက်ဆုံးမိုး၍ရှိခိုးကြောပါ၏ရှင်ဘုရားဘဝခါတော့ ပတိကောဩပနေယိကောပိသတံဝေရိတာကောဝေညုတိသောဝတာဓမ္မောရှင်တော်မြတ်ဗျာဟောမိတ်ကြသည်မေလေးပါဖို့လေးပါနိဗ္ဗာန်ပရိယအခြင်းဆေပါသောတရားတော်မြတ်သည်ဝါခါတော်နာရင်ချမ်းသာရင်ချမ်းသာ၏ မ်းသာမြတ်မှန်အေနိဗ္ဗာန်ဟုသုံးနာကောင်းခြင်းပြည့်စုံလင်အောင်ရှင်းလင်းဟောကြားတော်မူဘုရားတော်မြတ်ပါ၏ဘဝဒါဓမ္မောရှင်တော်မြတ်ဘုရားဟောမိတ်ကြသည်လောကုတ္တရာကိုပါမြတ်တရားသည်သံဒိဋ္ဌိကောသူများပြောကြစကားနှင့်များ မယုံရပဲဈာနာကိုယ်တိုင်သိမြင်နိုင်သောဘုရားတော်မြတ်ပါပေ၏ဘဝဓမ္မောရှင်တော်မြတ်မယဩမိန်ကြလိမလေးပါတရားတော်မြတ်သည်အာဂါလိကောအချိန်မလင့်မဖြစ်မနေအကျင့်ကျုပ်ပေသောတရားတော်မြတ်ပါပေ၏ဘဝဓမ္မော ရှင်တော်မြတ်ဖရာဟောမိတ်ကြသည်လောကုတ္တရာကိုပါမြတ်တရားသည်ဣမတိကောသာကေသမကြည်သမဟုဝန္တာရှင်၌ဖိတ်ခေါ်တိုက်သောတရားတော်မြတ်ပါ၏ဘောဓဓမ္မောရှင်တော်မြတ်ဖရာဟောမိတ်ကြသည်လောကုတ္တရာကိုပါမြတ်တရားသည် ဟောပနေဤကောအစိုးကိုရှောင်ဤလောင်တော်လဲမနာပဲနှင့်စိတ်ထဲရအောင်ခတ်ဆောင်လိုက်တော်တရားတော်မြတ်ပါပေ၏ဘဝဒါဓမ္မောရှင်တော်မြတ်ဖရာဟောမိန်ကြသည်လောကုတ္တရာကိုပါမြတ်တရားသည်ဝိညာဉ် ဒ္ဓာနုတ္တိဘာဝနာဓမ္မာနုတ္တိဘာဝနာသံဃာနုတ္တိဘာဝနာပွားတာဟုတ်ကလားသမထဘာဝနာဗုဒ္ဓာနုတ္တိဘုရားရှင်ရဲ့ဂုဏ်တော်ကိုဆင်ခြင်အောင်မေ့တာဓမ္မနုတ္တိတရားတော်ရဲ့ဂုဏ်တော်ကိုဆင်ခြင်အောင်မေ့တာသံဃာနုတ္တိသံဃာတော်ရဲ့ဂုဏ်တော်ကိုဆင်ခြင်အောင်မေ့တာ ချမ်းမြေ့တာမှလာပြီးတော့တရားအထုတ်တာဝိပဿနာတင်မဲ့အထုတ်တာလားမဟုတ်ပါဘူးဒါဖြင့်ဘာကောအထုတ်သေးတယ်လဲဟဲသမထဘာဝနာကောအမထုတ်ဘူးလားဘယ်အခါမှအထုတ်တယ်လဲအာယုံစားပြီးတဲ့အခါမှာအထုတ်သည်ဟုတ်ကဲ့လားဘာသမထတွေများအထုတ်တော့ ဗုဒ္ဓနုဒတိဓမ္မနုဒတိသံဃာနုဒတိအဲ့တော့သမထလည်းအာထုတ်တရောဝိပဿနာလည်းအာထုတ်တရောမဟုတ်ပေဘူးလားမကောင်းဘူးလားဒီတော့ဗုဒ္ဓနုဒတိဓမ္မနုဒတိသံဃာနုဒတိနောက်သီလာနုဒတိသီလဆိုတာမိမိရဲ့သီလကိုဆင်ញင်တာမိမိရဲ့သီလကိုဆင်ញင်တာမိမိရဲ့သီလကိုဆင်ញင်တယ်ဆိုတာနတ်တို့ရဲ့သီလနဲ့နှိုင်းယှဉ်ပြီးဆင်ញင်တာ ဒါမလို့မှန်တော့နတ်တရက်သီလနှိုင်းရှင်မနေရပါဘူးကိုယ်သီလကိုစင်ကြယ်တဲ့သီလဆင်ញင်မဲ့သီလနှုတ်တိဖြစ်တာစာကနှုတ်တိစာကဆိုတာပေကံလှူဒန်းစွန့်ကြဲတာမိမိရဲ့ဒါနကိုပြန်ဆင်ញင်တာမိမိဆွမ်းလှူထားတာသင်္ကန်းလှူထားတာကြောင်းလှူထားတာစေပစ္စည်းလှူထားတာတခြားဘာပဲဖြစ်ဖြစ်မိမိလှူတာကိုပြန်ပြီးဆင်ញင်နှလုံးသွင်းပြီးကုသိုလ်ပွားနေတယ်ဆိုတာစာကနှုတ်တိဒေဝတာနှုတ်တိ နတ်တို့ရဲ့ဂုံကိုဆင်ញင်နှလုံးသွင်းတာဥပဥပသမနုဒတိငြိမ်းအေးတဲ့သဘောကိုဆင်ញင်တာငြိမ်းအေးတဲ့သဘောကိုဆိုတာအမြင့်ဆုံးဆင်ញင်တာတော့နိဗ္ဗာန်ရဲ့ငြိမ်းအေးတဲ့သဘာဝကိုဆင်ញင်တာသို့တော်လည်းနိဗ္ဗာန်ရဲ့ငြိမ်းအေးတဲ့သဘာဝဆိုတာပေါ်အောင်ဆင်ញင်နိုင်ခဲ့တယ်မိမိတဏ္ဍာမှာလောဘဒေါသမောဟကိလေသာငြိမ့်နေတဲ့အခါမှာမိမိဘယ်လိုနေသလဲအဲ့ဒါပြန်ပြီးဆင်ញင်ရင်ဥပသမနုဒတိဖြစ်တယ် လောဘဒေါသမောဟကင်းနေပြီဆိုလို့ရှိရင်မိမိတဏ္ဍာမှာပူလောင်မနေပြီဘူးလားဟမ်ဘယ်လိုနေလဲအေးငိမ့်နေတယ်မဟုတ်ပေဘူးလားအဲ့ဒီအေးငိမ့်တဲ့သဘောကိုဥပတမခေါ်တယ်ဒီအေးငိမ့်တဲ့သဘောဆင်ញင်နှလုံးသွင်းအိုးငါတရားရှုမှတ်တော့ရှုစိတ်နဲ့အရှုခံအာယုံ ကြိုက်လို့မို့လို့စိတ်ကလေးငြိမ်ပြီးတော့စိတ်ထဲမှာလောဘဒေါသမောဟကင်းတော့ငါစိတ်ကလေးငြိမ်ချမ်းလိုက်တာအေးမြလိုက်တာချမ်းသာလိုက်တာအဲ့ဒါလေးပြန်ဆင်ញင်နှလုံးသွင်းတာကဲအဲ့လိုငြိမ်ချမ်းအေးမြချမ်းမြေ့တာများဆင်ញင်ဘူးကြလားတွေ့ဘူးကြလားတွေ့ဘူးလားအဲ့လိုငြိမ်းချမ်းတဲ့သဘောအေးမြတဲ့သဘောချမ်းမြေ့တဲ့သဘောကိုတွေ့ဘူးကြလားဟမ်ဘယ်ခါမှတွေ့ဘူးတော့ ရှုမှတ်တဲ့အခါမှာရှုမှတ်လို့ကောင်းတဲ့အခါမတွေ့ဘူးလားတွေ့တယ်အဲ့ဒါအဲ့ဒီဟာကိုပြန်ပြီးကိုကဆင်ញင်နှလုံးသွင်းတာအဲ့ဒီခါတုန်းကငါဒီလိုငြိမ်းအေးခဲ့တာပဲချမ်းမြေ့ခဲ့တာပဲအခုအိမ်ပြန်ရောက်တော့သားဘူးသမီးဘူးဇနီးဘူးခင်မွန်းတဲ့ဘူးနဲ့ရှုပ်ပွေးနေတာပါပဲဟဲ့ဟောအဲ့ဒီအပူတွေကြားတဲ့ရောက်တဲ့အခါကျမှအေးငြိမ်းတာပြန်ဆင်ញင်ကြည့်လိုက်နည်းနည်းတော့တက်တာရမရဘူးလားရတယ်ဒါပေမဲ့လို့အိမ်နေကြမှာအောင်လား မရိကျင်တော့ကဲအဲ့ဒါရအောင်ငါပြန်ပြေးမှပဲဘယ်ကူလဲအဲเจ้าကိုပြန်ပြေးမှရိုက်တာပြန်ပြေးမှအဲ့လိုဖြစ်သွားတယ်အဲ့ဒါဥပဒမနုဒတိရပဲရောက်သွားဟမ်စိတ်တရားစိတ်แท้ရောက်တာတော့အခုကပြောတာစိတ်မဟုတ်ဘူးလားကဲဆင်ញံနှလုံးသွင်းတာစိတ်မဟုတ်ဘူးလားလို့ရုပ်ကဆင်ញံနှလုံးသွင်းတာလားမသွင်းတတ်ပါဘူးစိတ်ကဆင်ញံနှလုံးသွင်းတာ ပြီးတော့မရဏနှုတ်တတိတဲ့မရဏနှုတ်တတိဆိုတာမနမရဏတတိပါပဲဆင်းသေခြင်းတရားကိုဆင်ញနာ။အိုးတတ္တဝမှန်သမျှမွေးလာတာဘာလို့ဖို့လဲ။သေဖို့ပဲမွေးပြီးသေကြရတာပဲ။မသေးတဲ့တတ္တဝဆိုတာမရှိဘူး။ဒါကြောင့်ငါလည်းပဲဒီနေ့ပဲသေမလားနဲ့ပြန်မဲ့သေမလားနောက်တနာရီနှစ်နာရီပဲသေမလားသေရမှာပဲဆင်ញနှလုံးသွင်းတာ။နောက်တစ်ခုကအာနာပါနတတိ။ ပွဲရဲတော့ဘုန်းကြီးတို့ငယ်ငယ်တုန်းကကြားဘူးတဲ့အာနာပါနာနှုတ်တတိတဲ့အာနာပါနာနှုတ်တတိတဲ့အာနာပါနာတတိဆိုတာဝင်လေထွက်လေကိုတတိကပ်ပြီးရှုတာဘုန်းကြီးကကျမ်းဂန်ထဲကပြောနေတာနော်ဟောဒီကျမ်းဂန်ထဲကပြောတာစောက်ကြီးကြီးပြောတာအလွတ်ပြောတာမျိုးအောင်းမိမနေနဲ့ဘလောက်တော်လဲဘာသာဟုတ်လဲဟမ်မြင်ဘူးလားဗါတဲ့ချမ်းမြေခြေပြိုးနောက်တစ်ခုက ကာယကတာတတိတဲ့အနုတ္တိ7ပါးတဲ့ကာယကတာတတိခန္ဓာကိုယ်မှာဖြစ်နေတဲ့သဘောအစု32မျိုးကိုဆင်ញင်နှလုံးသွင်းတာဟုတ်ကလားကာယကတာတတိဆိုတာဘာလဲခန္ဓာကိုယ်မှာရှိနေတဲ့အစုတရား32မျိုးကိုဆင်ញင်နှလုံးသွင်းတာဘယ်လိုလဲဟမ်ဘယ်လိုလဲဆင်ញင်နှလုံးသွင်းပုံကဒီခန္ဓာကိုယ်မှာ စပင်မွေးညင်လက်သေးချေတဲ့သွားအရေးအသာအကျော်အယုဟုတ်ကလားအဲ့32ပါးရှိတာကိုဆင်ញင်နှလုံးသွင်းတာကာယကတတတိအဲ့ဒါအနုတ္တိ10ပါးပဲဒါတော့ဘုန်းကြီးပြောခဲ့ပြီအာဟာရပฏิကုလတညာအစာဟာရမှာယွန်စရာလို့ဆင်ញင်နှလုံးသွင်းတာတပါးအခုကုဋ္ဌသဘာဝနာခေါ်တဲ့32ကုဋ္ဌသကတော့အနုတ္တိတဲ့ပါဝင်တယ်သူ့ကိုတပါးတိချာမဆိုရဘူး အနုတ္တိ10ပါးတဲ့ပါဝင်တယ်နောက်တစ်ခုကဘာလဲလို့ဆိုတော့အဲ့ဒီတစ်ခုကတော့ယောဂီတို့ကြားလဲကြားဘူးမှမဟုတ်သိလဲသိမှမဟုတ်နောက်ဆုံးတစ်ခုကစတုဓာတုဝဘုထန်းတဲ့ gain ကြားဘူးကြလားမကြားဘူးပါဘူးပဲကြားဘူးလိမ့်မလဲအဲ့ဒီစတုဓာတုဝဘုထန်းတပါတဲ့အဲ့တော့40ပြည့်သွားပလားကမ္မထန်း40ပြည့်သွားပလားသိကြလားဒါဖြင့်စတုဓာတုဝဘုထန်းဆိုတာဘာလဲ ဟမ်အမိန်ရှိပါဖေ။อืมဒါပဲ။စတုဆိုတာလေးဓာတုဆိုတာသဘာဝဝဝထံဆိုတာပိုင်းခြားပြီးသိမြင်တာပိုင်းပိုင်းခြားခြားသိမြင်တာစတုဓာတုဝဝထံဆိုတာသဘာဝကြီး၄မျိုးကို ပိုင်းပိုင်းခြားခြားသိမြင်ခြင်းတဲ့ဟုတ်လားစတုဓာတုဝဝထံဆိုတာဘာလဲသိမြင်ခြင်းတဲ့စတုဓာတုဝဝထံဆိုတာဘာလဲ နောက်ကြပြန်မေးပါနော်သတုဓာတုဝါဝထံဆိုတာဘာလဲအဲ့ဒါကြားဘူးလားကြားဘူးပါတယ်ကြားဘူးသေးပါဘူးတဘာဝကြီး၄မျိုးကိုပိုင်ပိုင်ခြားခြားသိမြင်တယ်ဆိုတဲ့စကားတော့မကြားဘူးပါဘူးဓာတ်ကြီး၄ပါးကိုသာကြားဘူးတာပါဟုတ်လား ဣမသမိန်မေကာယေပထဝီဓာတုအာဘောဓာတုဒေဇောဓာတုဝါယောဓာတုတိတဲ့ဒီလိုပစ္စဝိခိတပါဆင်ញနှလုံးသွင်းရမယ်တဲ့မေငါယိမသမိန်ကာယေဤခန္ဓာကိုယ်ကြီး၌ပထဝီဓာတုခဲမာကြံတန်နုညံသဘောအာဘောဓာတုယူစည်းဖွဲ့စည်းတိတ်တိဘုဒ္ဓွယ်လုံခဲจิตလေသဘော တေဇောဓာတုပူနွေးဧသဘောဝါယောဓာတုထောက်ကန်တောင်းနှင်းလှုပ်ရှား၍ရှားသဘောတို့သည်အဋ္ဌိမုတ်ချမသွေရှိပါပေကုန်၏ဟောအဲ့ဒါဆင်ញနှလုံးသွင်းတာကြားဘူးကြလားဟမ်ကြားလဲကြားဘူးတယ်အားလဲထုတ်ဘူးပါလေဘုန်းကြီးတို့ယောဂီတွေတော့ကြားလဲမကြားဘူးအားလဲမထုတ်ဘူးနဲ့တူတယ် ဝါယောဓာတုထောက်ကံတောင်းနှင်းလှုပ်ရှား၍ရှားသဘောဖောင်းတယ်ဆိုတာဘာကိုရှုတာတော့ထောက်ကံတဲ့သဘောရွေးရှားတဲ့သဘော ရှုတာမဟုတ်လားပိန်တယ်ဆိုတာကဘာရှုတာလဲထောက်ကံတဲ့သဘောရွေးရှားတဲ့သဘောရှုတာဒီသဘာဝကိုရှုတာကြွတယ်ဆိုတာကဘာရှုတာလဲတရွေချင်းတရွေချင်းအထက်ရွေ့ရွေ့သွားတဲ့ရွေးရှားသဘောရှုတာမဟုတ်လားလှမ်းတယ်ဆိုတာလည်းတရွေချင်းတရွေချင်းရှေ့ရွေ့သွားတာရှုတာမဟုတ်လား အဲ့ဒါစတုဓာတုဝဝဋ္ဌံမဟုတ်ပေဘူးလားဩဘယ်နဲ့တုံးတောင်ကြီးမိနေပြီတောင်မမြင်မဲဖြစ်နေပါလားနော်ကိုယ်တိုင်ရှုမှတ်နေပြီးတော့ဒီတရားမကြဘူးဖြစ်နေခိုက်တာနော်တဘာဝကြီးလည်းမျိုးကိုပိုင်းပိုင်းခြားခြားသိမြင်တာတဲ့ဂိုင်းလိုက်စို့မေငါဤဣမသမိန်ကာယေဤခန္ဓာကိုယ်၌ အဲဒီလိုဆိုဤယုတ်ကိုကြီး၌ပထဝီဓာတုခက်မာကျန်တန်နုညံ့သဘောအာဘောဓာတုယုစီဖွဲ့စည်းသိတိပူတွယ်လုံခဲจิตလေသဘောဒေဇောဓာတု ပူနွေအေးသဘောဝါယောဓာတုထောက်ကံတောင်းနှင်းလှုပ်ရှား၍ရှားသဘောတို့သည်အဋ္ဌိမုတ်ချမသွေရှိပါပေကုန်၏မေငါဤဣမသမိန်ကာယေ ဤယုတ်ကိုကြီး၌ပထဝီဓာတုခဲမာဉာဏနုညံ့သဘောအာဘောဓာတုယုစီဖွဲ့စည်းသိတိဘူးတွေလုံးခဲจิตလက်သဘောဒေသောဓာတုဒေသောဓာ ကူနှွေအေးသဘောဝါယောဓာတုထောက်ကံတောင်းတင်းလှုပ်ရှား၍ရှားသဘောတို့သည်အဋ္ဌိမုတ်ချမသွေရှိပါပေကုန်၏အရေးကြီးတယ်နော်ယောဂီဒါရထာမှာဒါမရလို့မဖြစ်ဘူးယောဂီအထုတ်နေတာဒါပဲသုတ္တတဝါထံကမ္မထံယောဂီအထုတ်နေတာ ကြွားတယ်လှမ်းတယ်ချတယ်ဆိုတာလဲဒါပဲ၊ကိုယ်တယ်ဆန်းတယ်ဆိုတာလဲဒါပဲ၊ထိုင်တယ်ထိုင်တယ်ထားတယ်ထားတယ်ရှုတယ်ဆိုတာလဲဒါပဲအဲ့ဒါမူတည်းပြီးရှုနေတာဟုတ်ကလားအတတိပဋ္ဌာန်အရာဆိုပါမနော်ရအောင်ဆိုဆိုမေငါဤဣမသမိန်ကာယေဤယုတ်ကိုကြီး၌ပထဝီဓာတုပထဝီဓာတု က်မှာကျမ်းနာနုညံ့သဘောအာဘောဓာတုယူစည်းဖွဲ့စည်းသိတိဘူးတွေလုံးခဲจิตလေသဘောဝပတိသောဓာတုဘူးနွေဧသဘောဝါယောဓာတု ထောက်ကံတောင်းနှင်းလှုပ်ရှားရွေရှားသဘောထောက်ကံတောင်းနှင်းလှုပ်ရှားရွေရှားသဘောတို့သည်အတ္တိမုတ်ချမသွေရှိပါပေကုန်၏မေငါဤဣမသမိန်ကာယေဤယုတ်ကိုကြီး၌ ပထဝီဓာတုခဲမငါကျမ်းနံနုညံတဘောအာဘောဓာတုယူစည်းဖွဲ့စည်းသိတိပုတွေလုံးခဲจิตလစ်တဘောတေသောဓာတုပူနွေဧတဘော ဝါယောဓာတုထောက်ကံတောင်းနှင်းလှုပ်ရှား၍ရှားသဘောတို့သည်အဋ္ဌိမုတ်ချမသွေရှိပါပေကုန်၏သို့ ယ်နှခေါက်ရှိသွားတာဒီလောက်နဲ့ဘယ်ကြည်အောင်သုံးခေါက်နဲ့ဘယ်ကြည်လိမ့်အောင်မလို့မဟုတ်လားဒါဖြင့်ဘာလို့ဖို့လိုသေးတော့ဟိုငငယ်ကဆိုင်းနောက်ထတွေပြောတဲ့ကြားဦးတယ်လေမဟော့ညာနဲ့တကြောပြန်မအောင်နဲ့နော်ကြားဦးလားမဟော့ညာနဲ့တကြောပြန်မအောင်နဲ့ gain ငါကလွယ်လဲလွယ်အောင်ပြီးတော့စကားလည်းမရှိအောင်ဆိုပြီးချင်းဆိုတဲ့စကားလုံးတွေထည့်မပေးပါဘူးမင်းတို့ပါဇက်ထဲတော့ချင်းနေရောက်နေနော်ချင်းနေရောက်နေငါငါထည့်ပြီးတော့ချင်းတစ်ခုမှမပါဘူး ခဲမှကျမ်းသာနူးညံ့သဘောယူစည်းဖွဲ့စည်းတိတ်တိဘူးတွဲလုံခဲကြည်လေသဘောပူနွေအေးသဘောထောက်ကန်တောင်းနှင်းလှုပ်ရှားရွေရှားသဘောဂိုင်ငါတဲ့ချင်းတွေ့လားပါလားဟမ်ငါဆိုရတဲ့ချင်းပါလားမင်းတို့တဲ့ချင်းတွေရောက်ပုံပြီအဲ့ဒါလို့မိမိခန္ဓာကိုယ်ထဲမှာရှိနေတဲ့ ဒီတဘာဝကြီးလေးမျိုးရှိနေပုံကိုဆင်ခြင်နှလုံးသွင်းနေရင်ဒါသမထကမ္မထစတုဓာတုဝဝထဒါသမထကမ္မထအဲ့ဒါလို့ဆင်ခြင်နှလုံးသွင်းနေတာမဟုတ်ဘဲနဲ့ရှိတဲ့သဘောကိုရှိခိုက်ဖြစ်တဲ့သဘောကိုဖြစ်ခိုက်မှရှုနေရင်ဒါဥပဒနာကမ္မထပူရာတွေ့ရင်ပူတယ်ပူတယ်ပူတယ်လို့ပူရာကိုစိုက်ရှုနေအေရာတွေ့ရင်အေတယ်အေတယ်လို့အေရာဆန့်ရှုနေတယ် ဖောင်းတာတွေ့ရင်ဖောင်းတယ်ဖောင်းတယ်ဖောင်းတယ်ပိန်တာတွေ့ရင်ပိန်တယ်ပိန်တယ်ကြွတာတွေ့ရင်ကြွတယ်ကြွတယ်လှမ်းတာတွေ့ရင်လှမ်းတယ်လှမ်းတယ်ခြားတာတွေ့ရင်ခြားတယ်ခြားတယ်စသည်ဖြစ်နေစေသဘာဝတစ်ခုကိုစူးစူးဆိုင်ဆိုင်ဖြစ်တဲ့အတိုင်းရှုနေရင်ဒါဝိပဿနာကမ္မထာဒီလိုမဟုတ်ဘဲနဲ့သဘာဝ၄မျိုးလုံးဒီခန္ဓာကိုယ်ရဲ့ပေါင်းစုပါဝင်နေတာပဲလို့ဆင်ခြင်နှလုံးသွင်းရင်ဒါသမထကမ္မထာအဲ့ဒါသတိထား သမထကမ္မထာကဆင်ញင်နှလုံးသွင်းတာဝိပဿနာကမ္မထာကအရှိကိုအရှိတိုင်းရှုတာအဲဒါကြောင့်ဒီစတုဓာတုဝါဒထာမဲ့သမထလည်းဖြစ်နိုင်တယ်ဝိပဿနာလည်းဖြစ်နိုင်တယ်လေးမျိုးလုံးရှိနေတာပဲလို့ဆင်ញင်နှလုံးသွင်းနေရင်ဒါသမထကမ္မထာဖြစ်တယ်ဒီလိုမဟုတ်ဘဲနဲ့ဖြစ်နေစေတမျိုးမျိုးကိုရှုနေရင်ဝိပဿနာကမ္မထာအဲဝိသရိမယအထာကထာမှာတော့ဒီစတုဓာတုဝါဒထာကမ္မထာဝိပဿနာရှုခြင်းအပြင် သိမြင်ပုံမှာဝိသုရိမတ္တကရာမှာတော့ဖော်ပြထားတယ်ဒီတော့လေးမျိုးလုံးဒီခန္ဓာကိုယ်ထဲမှာရှိနေတယ်လို့ဆင်ခြင်နှလုံးသွင်းပုံကို ပြောတာနော်ဆင်ခြင်နှလုံးသွင်းပုံကိုပြောတော့ဘာကမ္မထာ ဖြစ်မလဲသမထကမ္မထာဟုတ်လားအဲ့ဒီလေးမျိုးတွေကတမျိုးမျိုးထင်ထင်ရှားရှားဖြစ်နေတာကို ဖြစ်နေတဲ့အတိုင်းရှုနေရင်တော့ဝိပဿနာကမ္မထာအဲ ထင်ထင်ရှားရှားဖြစ်တာကိုဖြစ်တဲ့အတိုင်းရှိတော့ယောဂီတွေဒီတိုင်းမတွေ့ပေဘူးလားတွေ့တယ်ခင်မှာဉာဏ်နုညံသဘောတွေ့တယ်ယူစည်းဖွဲ့စည်းတိတ်တိပူသွဲလုံခဲကြည်လေးသဘောတွေ့တယ်ပူသဘောတွေ့တယ်နှွေအေးသဘောတွေ့တယ်ထောက်ကန်တောင်းနဲ့လှုပ်ရှားရွေ့ရှားတဲ့သဘောဒါတွေ့တယ်ဒါတက်ကြီးလေးပါရှုတာပဲစတုဓာတုဘောဝဋ္ဌမယ်ဒီတော့ကင်ကမ္မထံ40ပြည့်သွားပြီလားကတိုင်းက10ပါအတုပက10ပါ အနုတ္တိက10ပါးကတိုင်းဆိုတာတော့ဒါတော့အထူးပြောမလို့အတုပ10ပါးဆိုတာအသေးကောင်းတွေရှုတာပေါ့အသေးကောင်းတွေရှုတာမသိမနဲ့ယွန်စပွဲလို့ရှုတာတွေးတွေဒီတွေနဲ့လို့ရှုတာပုတ်ပွားနေတယ်လို့ရှုတာခွေးတွေကြိုက်ခဲထားတယ်လို့ရှုတာအသေးကောင်းကိုအဲ့ဒါတွေရှုတာ10မျိုးအတုပဒါခါအနုတ္တိ10ပါးပြီးတော့ အာရုပလို့လည်းခေါ်တယ်အပ္ပဟုတ်ပါဘူးအပ္ပမညာလို့လည်းခေါ်တယ်ဗျာမဝိဟာရလို့လည်းခေါ်တယ်၄ပါးမေတ္တာကရုဏာမုဒိတာ ဥပေက္ခဗျာမဝိဟာရလည်းခေါ်တယ်ဗျာမဇုလည်းခေါ်တယ်နော်ဗျမဇုတရားလို့လွယ်လွယ်ပဲဗမာခေါ်လိုက်တယ်ဗျမဇုတရားတဲ့ပါပါတော့မေတ္တာကရုဏာမုဒိတာဥပေက္ခအဲ့ဒါကိုဗျာမဝိဟာရလို့လည်းခေါ်တယ်ဗျာမဗျာမာတို့ဤဝိဟာရ နေခြင်းကဲ့သို့သောနေခြင်းနဲ့မြမများနေသလိုနေတာတဲ့မေတ္တာတရားနဲ့နေတာကရုဏာတရားနဲ့နေတာမုဒိတာတရားနဲ့နေတာဥပေက္ခတရားနဲ့နေတာမေတ္တာပွားကရုဏာပွားမုဒိတာပွားဥပေက္ခပွားပြီးတော့နေတာဟာမြမတို့နေခြင်းနဲ့တူတာမျိုးဖြစ်တဲ့အတွက်မြမဝိဟာရတဲ့တနည်းမြတ်သောနေခြင်းနဲ့မြမဝိဟာရမြတ်မြမမြတ်သောဝိဟာရနေခြင်းမြမဝိဟာရမြတ်သောနေခြင်းနဲ့ တတ္တဝါအများပေါ်မေတ္တာပွားနေတယ်ဆိုမြတ်သလားယုတ်သလားမြတ်တာပေါ့မြတ်တော်နေခြင်းဒါကဆင်းရဲတဲ့တတ္တဝါကိုတဏှာကရုဏာပွားနေတယ်ဆိုလို့ရှိရင်မြတ်တော်နေခြင်းလားယုတ်တော်နေခြင်းလားမြတ်တော်နေခြင်းပဲဒါကချမ်းသာတဲ့တတ္တဝါအာယုံပြုပြီးဩသူချမ်းသာရှာတယ်တော်လိုက်တာကောင်းလိုက်တာလူသားတယောက်ချမ်းသာတယ်ဆိုတော့ဝမ်းမြောက်ဝမ်းသာဖြစ်တယ်ဆိုရင်ကောင်းသလားမကောင်းဘူးလားမြတ်တော်နေခြင်းပဲမုဒိတာဥပေက္ခ ဘလို့မှဆင်ញံနှလုံးသွင်းမရတဲ့ဆင်းရဲတဲ့ပုဂ္ဂိုလ်ကြတော့အေးဒုက္ကံတရားလျောက်ဖြစ်တာပဲဟုတ်တယ်မဟုတ်လားအဲ့ဒါကြတော့ဥပေက္ခပွားတာဒုက္ကံတရားလျောက်ဖြစ်တာပဲကာမတကဘလို့ဆိုတယ်လဲမေတ္တာပို့ရမိမိဤကောင်းမှုမကောင်းမှုဒီသာလင်ကိုယ်ပိုင်ဥစ္စာရှိကြပါတကားဟုတ်တယ်မဟုတ်လားဒုက္ကံလျောက်ဖြစ်တာပဲ အဲ့ဒါလိုပွားနေတယ်ဆိုတာမြတ်သောနေခြင်းပေါ့ဒါကြောင့်ဗျမ္မမြတ်သောဝိဟာရနေခြင်းဗျမ္မဝိဟာရမြတ်သောနေခြင်းဒါကြောင့်မလို့သူ့ကိုဗျမ္မဝိဟာရတရား၄ပါးလို့လည်းခေါ်တယ်ဗျမဇုတရား၄ပါးလို့လည်းခေါ်တယ်အပမညာ၄ပါးလို့လည်းခေါ်တယ်အဲ့ဒါက၄ပါးနောက်အာရုပ္ပကမ္မထံ၄ပါးပြီးတော့အာဟာရေပฏิကုလတင်ညာတပါးပြီးတော့စတုဝဓာတုဝဝထံကတပါး ပေါင်းတော့ဘယ်လောက်တော့40အဲ့ဒါကိုဘာခေါ်သလဲကမ္မထံ40တဲ့ဆောင်းပုံလေးပါလိမ့်များမရကြဘူးလားဟမ်မရဘူးဘယ်ရမလဲမင်းတို့အခြေပြိုးဗုဒ္ဓဘာသာမှမကြည့်ပဲနဲ့ဒီမှာသမထာကမ္မထာ40ရေတွက်တတ်ဗလားရေတွက်တတ်ပြီမရေတွက်တတ်ရင်ဘာလုပ်ရမလဲစာအုပ်ကြည့်ဒါပဲရှိတယ်နော်မရေတွက်တတ်ရင်စာအုပ်ကြည့်ဒီတော့ ဘုန်းကြီးတို့အခုဗာတရားဟောနေတာတော့စိတ်တရားနော်စိတ်ထဲကလွတ်ထွက်သွားပါလားမလွတ်ပါဘူးအခုစိတ်ကြောင့်ပြောနေတာပဲဒီတော့အရှင်သာရိပုတ္တရာသူတပည့်ယဟန်ကလေးကိုသမထကမ္မထံပေးမလို့တပည့်လေးကဘယ်သဘောရှိတယ်တဲ့သူကိုယ်တိုင်ကလည်းရုပ်ဆင်းအင်္ဂါတင့်နေတယ်အလှအပကိုလည်းနှစ်သက်တတ်တဲ့သဘောရှိတယ်တဲ့အဲ့တော့အလှအပနှစ်သက်တတ်တဲ့လောဘစိတ် တတ်မဲ့တဲ့စိတ်ကိုပထမဆုံးဖြိုပြဲရမှာဖြိုပြဲမှာဖြစ်မယ်တဲ့အဲ့ဒီစိတ်အခြေရိုင်သွားမှဝိပဿနာကူးလို့သူဟာလွယ်ကူမယ်လို့ရှင်သာရိပုတ္တရာသဘောပေါက်တယ်သဘောပေါက်တာနဲ့ကိုင်းကိုကိုကိုအရှင်သာရိပုတ္တရာနေရာက ထားလိုက်ပါထားပြီးတော့တပြည်လေးကမ္မထမ်းပေးလိုက်ဆံမှာအဲ့10ပါး40တဲ့ကဘယ်ဟာပေးမလဲကိုင်းမေးခွန်းလာပြီအဲ့ဒီ40တဲ့ကဘယ်ကမ္မထမ်းပေးမလဲဟမ်အတုပကမ္မထမ်းပေးမယ်မဟုတ်လား အာသုဘကမ္မထံကဩဒ္ဓမာတကတဲ့ဖူးဖူးရောင်တဲ့အကောင်ဘုံတဲ့ဩဒ္ဓမာတကဆိုတာဝိနိလကဆိုတာညိုမဲနေတဲ့အကောင်ဘုံတဲ့ဖူးဖူးရောင်တဲ့အကောင်ဘုံဖူးဖူးရောင်တဲ့အကောင်ဘုံလို့ရှုဆင်ញင်နှလုံးသွင်းဒါအာသုဘပဲဝိနိလကဆိုတာညိုမဲနေတာဟိုနာကညိုွက်တယ်ဒီနာကအနီွက်တယ်ဒီနာကအမဲွက်တယ်နဲ့အသေးကောင်အကောင်ပုတ်ကြီးတစ်ကောင်လုံးမှအဲ့ဒါတွေထင်းနေတာဒါတွေကိုရှုရမယ် ဝိခိဝိပုပ္ပက အကောင်ဘုတ်တဲ့ဝိပုပ္ပကဆိုတာပြည်တွေတရွဲရွဲနဲ့ထွက်နေတဲ့အကောင်ဘုတ်ဝိစိတ်တကအကောင်ဘုတ်တဲ့ဟိုနာကပြက်ဒီနာကပြက်ဟိုနာကစုပ်နဲ့စုပ်နေတဲ့အကောင်ဘုတ်ဝိခာယိတကအကောင်ဘုတ်တဲ့ခွေးတွေမြေခွေးတွေစားထားလို့မလို့ဟိုနာကပြက်ဒီနာကပဲ့နေဖြစ်နေတဲ့အကောင်ဘုတ်အဲဝိခိတ်တက ဟတဝိခိတ်တကတဝက်တပြက် ခွေးခွေးမြေခွေးတွေ စားထားတဲ့အကောင်ဘုတ်တဲ့လောဟိတကတဲ့သွေးတွေတဇိုးဇိုးဖြစ်နေတဲ့အကောင်ဘုတ်တဲ့ပုလူဝကတဲ့ပိုးလောက်တွေတက်နေတဲ့အကောင်ဘုတ်တဲ့အဋ္ဌိကတဲ့အယိုးတွေကြီးပါပဲတဲ့အကုန်လုံးအသားတွေကအကုန်လုံးမလို့အယိုးတွေကြီးကျန်တော့အဲ့ဒီအယိုးစုအယိုးစုအယိုးစုလို့ဆင်ញနှလုံးသွင်းတာအဋ္ဌိကအတုပါတဲ့10မျိုးအမှန်တရားထင်လွယ်မြင်လဲတဲ့ဒီဒီအတုပါကမ္မထာကဟုတ်ကဲ့လား ကဲဒီတော့ကိုကိုကိုအရှင်သာရိပုတ္တရာနေရာကထားလိုက်တော့တပည့်ယဟန်ကလေးဘာကမ္မထမ်းပေးမလဲဘာကြောင့်အလှအပကြိုက်တတ်တဲ့ပုဂ္ဂိုလ်ကိုအလှအပပေးရင်ဒုက္ခရောက်ဟုတ်ကလားဒါကြောင့်မလို့ဩဘလောက်ပဲလှနေတယ်ဆိုပေမဲ့လို့သေလို့အကောင်မုတ်ဖြစ်တဲ့အခါကျယွန်စရာကြီးပဲလို့ထင်လာအောင်ဒါနဲ့ရှင်သာရိပုတ္တရာအတုပကမ္မထမ်းပေးတယ်ယဟန်ကလေးကိုဘုန်းကြီးတို့ပြိဿမျက်ခြေမပြတ်စေနဲ့တော့ဘုန်းကြီးအခုပြောတာ စိတ်တရားရဲ့အစွဲအပွားလေးပြောနေတာပဲ့ထွက်လာတဲ့အစွဲလေးလိုက်ပြောနေတာဘာလို့လဲဆိုတော့စကားကြုံလို့နော်စကားကြုံလို့ပြောလိုက်တာလေတရားတစ်ပုဒ်ဆုံးတော့မယ်ဘုန်းကြီးဘာကစအခြေခံခဲ့လဲဆိုတော့နတ္ထိရဝါဒီကစခဲ့တယ်တရားနာလိုတာတရားအထုတ်လိုတာဟာသန္တာပါသန္တာဓိပတိသန္တာဣတိပဘုန်းကြီးကပြောတယ် ဒါလောဘမဟုတ်ဘူးလို့ဘုန်းကြီးပြောတိုင်းမှန်ရောလားလို့ကိုဟာကိုဆင်ញင်နှလုံးသွင်းပါလို့ဘုန်းကြီးလည်းမှားနိုင်တာပဲလို့မမှားနိုင်တာကတော့နတ္ထိရဝမြတ်စွာဘုရားပဲရှိတယ်လို့အရှင်သာရိပုတ္တရာတောင်မှပဲဒီကြိမ်ကမှားဘူးသေးတယ်လို့ပြောတာနော်အစွဲအပွားရှိသေးတယ်ဒီတော့အတုပကမ္မဏပေးတော့ယဟန်ကလေးကပွားတယ်ပွားတဲ့အခါကျတော့ယွန်လိုက်တာလွန်ရောဒီအပုတ်ကောင်ကြီးကိုဖူးဖူးရောင် ခြေထောက်ကြီးတွေကလည်းကိုင်းလို့ပေါင်ကြီးတွေကလည်းကိုင်းပြီးလုံးခန္ဓာကိုယ်ရလည်းပုတ်ပွားပြီးစီကြီးလိုကြက်ထားသလိုဖြစ်နေ။အိုဟိုယွန်လိုက်တာသူယွန်တာနဲ့ပဲမနှိမ့်မြို့တဲ့စိတ်တွေဖြစ်ပြီးတော့တမာရီမရဘူး။ယွန်လွန်းလို့ယွန်တယ်ဆိုတာမနှိမ့်မြို့တဲ့စိတ်ဖို့လား။မနှိမ့်မြို့တဲ့စိတ်ဆိုတာလောဘလားဒေါသလားမောဟလားမာနလားအိတ်တာမစ္စရိယလား။ဒေါသဟုတ်တယ်မဟုတ်လား။ ယွန်းတဲ့စိတ်မနစ်မြတဲ့စိတ်ဆိုတာဒေါသဒေါသဆိုတာនិဝရဏမဟုတ်ပေဘူးလားဘာនិဝရဏလဲဗျာပါဒនិဝရဏဟုတ်ကဲ့လားនិဝရဏဆိုတာဘာသဘောရှိသလဲကုသိုလ်တရားတို့ကိုတားဆီးပိတ်ဆို့တတ်တယ်တဲ့အဲ့ဒါဒီဒေါသကကုသိုလ်မဖြစ်အောင်မတားဆီးပေဘူးလားတားဆီးတော့သူ့မှာကုသိုလ်တမာတိဖြစ်ပါမလားမဖြစ်ဘူးအဲ့တော့တမာတိရမလားတမာတိမရဘူးဆိုတော့ ဝိပဿနာဉာဏ်ရောဖြစ်နိုင်ပါမလားဖြစ်နိုင်ဘူးဘာကြောင့်များဒီကိုယ်တော်လေးဒီလောက်တောင်တမာရီတောင်မရနိုင်လောက်အောင်ယွန်းနေရတာလဲသူ့ရဲ့ဗီဇစိတ်ကအလှအပကြိုက်တတ်တယ်မဟုတ်လားအဲအလှအပကြိုက်ပြီဆိုတော့မလှမပတာကြတော့မယွန်းမေဘူးလားဟာယွန်းတာပေါ့အယွန်းလွန်တဲ့အခါကျတော့မနစ်မြုပ်တဲ့စိတ်တွေလွန်ခဲ့တော့တမာရီဖြစ်အောင်မလားမဖြစ်ဘူး ဘလို့ရှုခိုင်းရှုခိုင်းမဖြစ်ဘူးတရက်ရှုမဖြစ်နှစ်ရက်ရှုမဖြစ်သုံးရက်ရှုမဖြစ်လေးရက်ရှုမဖြစ်အဖြစ်သာရိပုတ္တရာလည်းနီးမျိုးမျိုးနဲ့ပြီးတာပဲယံပယံခါဥဒ္ဓမာတကဖူးဖူးရောင်တဲ့အကောင်ပုတ်ရှုခိုင်းတယ်ယံပယံခါဝိဝိနိလကညိုမဲနေတဲ့အကောင်ပုတ်ရှုခိုင်းတယ်အစာရည်တွေဖြင့်ယံပယံခါဝိပုပ္ပကကျွေးတွေပြည်တွေယိုစီးနေတဲ့အကောင်ပုတ်ရှုခိုင်းတယ်ဘလို့မှဒီကိုယ်တော်လေးသမာဓိမရဘူးဂိုင်အရှင်သာရိပုတ္တရာမှားသလားမှန်သလားအဲမှားတယ်ကမ္မရာမေးမှားတယ်ဒါကြောင့် အရှင်သာရိပုတ္တရာတောင်အဲ့လိုမှားတဲ့အခါမှားတတ်သေးတာတော့ဘုန်းကြီးတို့မမှားပဲနေမလားအဲ့ဒါဘုန်းကြီးတို့ပြောတိုင်းလည်းအမှန်လို့မယူနဲ့ဒါပြောတာကိုညာနဲ့ကိုစင်ကျင်မျောမြင်စိစိစိဝေဖန်ပြီးတော့လက်ခံရမယ်တဲ့ဒီတော့ဘယ်လို့မှဒီကိုရောလေးကိုတမာရိရအောင်အရှင်သာရိပုတ္တရာမတတ်နိုင်တော့မြတ်စွာဘုရားစီခေါ်သွားတယ်ခေါ်သွားပြီးတော့မြတ်စွာဘုရားရှောက်ထားတဲ့ရှင်တော်မြတ်ဘုရား ဒီတပည့်ကလေးအတုပကမ္မထံပေးတော်လည်းပဲတပည့်ကလေးဟာတမာတိတောင်မှပဲမဖြစ်တဲ့အတွက်အကျိုးမရဖြစ်နေပါတဲ့ကြောင့်ရှင်တော်မြတ်ဘုရားထံနိခံမှုရအတွက်ခေါ်လာပါတယ်ဘုရားလို့လျှောက်ထားတဲ့အခါကျတော့မြတ်စွာဘုရားကဆင်ញင်လိုက်တယ်။ရဟန်းကလေးကြည့်ပြီးဆင်ញင်ရွှေညံတော်နဲ့ဆင်ញင်ကြည့်လိုက်တဲ့အခါကျတော့ဩငါတပည့်သာရိပုတ္တရာယဟန်ကလေးကမ္မထံအပေးမှားနေတာကိုလို့မြင်တော်မူတယ် ဘာလို့ကမ္မထာမမှားနေတာလို့မြင်တော်မူသလဲလို့ဆိုတော့ဒီကိုတော်လေးကလွန်ခဲ့တဲ့ဘဝပေါင်းများစွာမှာဘဝဆက်ဆက်တိုင်းပဒိန်ဆရာ ဖြစ်ခဲ့တယ်ရွှေပဒိန်ဆရာဖြစ်ခဲ့တဲ့အခါကျတော့သူကပဒိန်တောင်လက်ကောက်ဆွဲကြိုးဘရက်စသည်အကုန်လုံးလှလှပပကလေးတွေကြီးသူလှုပ်ရတယ်တဲ့ညွန့်ပေနှုပေဆိုတဲ့ကနုတ်ပန်းလေးတွေနဲ့ကောင်းတာလေးကြီးလှုပ်ရတော့သူ့စိတ်ထဲမှာအလှအပကစွဲတဲ့အထုံဝါဒနာကစွဲလာတယ်အလှပအောင် ဒါနဲ့ဒီဘဝမှာလည်းပဲသူဟာအလှအမနှစ်သက်သဘောကျတဲ့စိတ်တွေဖြစ်နေတော့စဉ်းစားကြည့်ပါမိကတိတ်ပြီးအားကောင်းနေတယ်မိတိတ်အားကောင်းနေတဲ့အခါကျတော့ရေနဲ့ဝုန်းကနေလောင်းလိုက်ပြီးဆိုလို့ရှိရင်ရေအားကမိအားနိုင်မမလားနိုင်မှုအခုရှင်သာရိပုတ္တရာအဲ့ဒီတိုင်းမဖြစ်ပေဘူးလားစန့်ကျင်မဲ့ကမ္မထံကိုအတင်းထိုးပေးတယ်ဒါပေမဲ့ဟိုမှာနှစ်သက်တဲ့အလှမနှစ်သက်တဲ့စိတ်ဓာတ်ကအားကောင်းနေတဲ့အခါကျတော့ဒီကမ္မထံကတိုးပါမလားမတိုးဘူးအဲ့လိုဖြစ်တာ အမှန်တန်တရိထားရတယ်မြတ်စွာဘုရားမြင်တော်မူတာနဲ့ဒါနဲ့မြတ်စွာဘုရားကမလှုပ်လိုက်တယ်လဲဆိုတော့အဲ့ဒီယဟန်ကလေးရဲ့ရှေ့မှာလဲပိန်ပမာဏရှိတဲ့အမှန်တန်လှပတဲ့ဗရုံမှာကြာကွင်းကြီးဖန်ဆင်းလိုက်တယ်လဲပိန်ပမာဏရှိတဲ့အမှန်တန်လှပတဲ့ဗရုံမှာကြာကွင်းကြီးဖန်ဆင်းလိုက်တယ်ဖန်ဆင်းလိုက်ပြီးတော့ယဟန်ကလေးကိုဒီကြာကွင်းကြီးအကြည့်ခိုင်းတယ်။ဂိုင်းယဟန်ကလေးသဘောမကျဘူးလား။ကြတာဘောဘာကြောင့်ကြတယ်လဲ။ အဲလှလို့ပေါ့ तू ကအလှမကြိုက်ဘူးလားအလှကြိုက်တဲ့လူအလှပေးလိုက်တယ်လူနာနဲ့စေတဲ့မသွားဘူးလားတဲ့သွားတယ်ဟွန်းဒီတော့ကြာပင်ကြီးပေါ်မှာတတ်မဲ့တဲ့လောဘစိတ်တွေတဖွာဖွာပေါ်မလာဘူးလားကိလေသာငြိမ်းအောင်လုပ်ပါတယ်ဆိုကိလေသာငြိမ်းနေရလားမငြိမ်းဘူးတော့ကြာပင်ကြီးပေါ်တတ်မဲ့တဲ့စိတ်တွေလောဘစိတ်တွေတဖွာဖွာဖြစ်လာတဲ့အခါကျတော့မြတ်စွာဘုရားများမှားသွားလားမသိပါဘူး ဖရာကတော့ဘယ်တော့မှမှားပါဘူးနော်မမှားပါဘူးကိုရောလေးသဘောကျလို့ဒစိမ့်စိမ့်ကြာဝင်ကြီးကိုကြည်နေပြုံးလို့ကျဉ်တ်လို့အဲ့ဒါလို့ကြည်နေတော့မယ်ကြည်ရင်ကြည်ရင်ကကြာဝင်ကြီးက တဖြည်းဖြည်းညှို့ညှို့ညှို့ညှို့နွမ်းနွမ်းနွမ်းနွမ်းလာနောက်ကြာဝင်တွေကပျော်အိပ်ပြီးတဖြည်းဖြည်းပွင့်ပတ်တွေကအောက်ဘက်ကြာလာကြာလာကနေပြီးကြွေကြသွားပွင့်ပတ်တွေအလုံးကြွေကြသွားပြီးအောက် ဖြာပေါ်ကြတဲ့အခါကျတော့လည်းပွတ်မှတ်တရားတစ်ဖြည်းဖြည်းချောင်းသွားဘာမှမရှိတော့အမိုက်တရိုက်ပဲရှိတော့တယ်ချက်ချင်းကြည်ရင်ကြည်ရင်ကအဲ့ဒီတည်းမှာကိုတော်လေးဘာသဘောသွားပြီးထင်တယ်လဲဆိုတော့အနိစ္စသဘောသွားထင်တာဩအလှပဆိုတာလည်းဒီမြဲတာမဟုတ်ပါပဲလားဖြစ်ပြီးတော့ပြက်တဲ့သဘောရှိတာပါပဲလားလို့ညံထဲမှာသွားထင်တဲ့အခါကျတော့မှမြတ်စွာဘုရားကသူ့ရုပ်ခန္ဓာကိုစိုက်ပြီးအရှုခိုင်းတော့ ကိုတော်လေးသူ့ရုပ်ကိုပြန်ပြီးစိုက်ရှုတဲ့အခါကျတော့သူ့ရုပ်မှာဖြစ်နေတဲ့ရုပ်သဘာဝတွေရဲ့ခုနခက်မှကျန်တာနုညံသဘောယိုစီဖွဲ့စည်းတိတ်တိပုအတွက်လုံးခက်ကြည်လေသဘောပူနွေးအေးသဘောတောင်းထောက်ကန်တောင်းနှင်းလှုပ်ရှားရွေရှားသဘောဆိုတဲ့ရုပ်သဘာဝတွေချက်ချင်းချက်ချင်းဖြစ်ပေါ်ဖြစ်ပေါ်ပြီးပျောက်ပျောက်ပျောက်ပျောက်သွားတာညံနဲ့မှဓာတ်ထိတွေ့မြင်ရတဲ့အခါကျတော့အနိစ္စတရားတကယ်မြင်လာတယ်အနိစ္စတရားမြင်လာတော့ဒုက္ခလည်းမြင်လာတယ်ဒုက္ခမြင်လာတော့အနတ္တလည်းမြင်လာတယ်မြင်လာချက်ချင်းပဲအဲ့ဒီနေရာမှာ ဝိပဿနာဉာဏ်တွေအစဉ်စဉ်ရင့်ကျက်သွားပြီးတော့အရဟတမေညာအရဟတဖုန်ဉာဏ်အထိရသွားတယ်ဘယ်သူလဲဘာဖြစ်လို့များရတယ်ဟမ်အဲသူစီရိုက်နဲ့သူစီရိုက်နဲ့ကြိုက်လို့ဖောက်ပေဘူးလားကမ္မထာအမှန်ပေးနိုင်လို့ပေါ့သူဇယိုက်အားလျော်တဲ့ကမ္မထာကိုပေးနိုင်လို့အခုနဟာတော့အင်မတန်အားအင်ကောင်းအားကောင်းနဲ့တဟုံးဟုံးတောက်နေတဲ့မိကိုရေတပုံးနှစ်ပုံးပက်တာနဲ့မတူဘူးလား အဲ့လိုဖြစ်သွားလို့အဲဒီမှာတော့ပထမအကြိုက်ပေးလိုက်